ခန်းကြီး3အငယ်1မှ9ငါဆိုသည်ကားအိုယာကုပ်အမျိုးမင်းဣဒရေလအမျိုးတကြီးတို့နားထောင်ကြပါလော့သင်တို့သည်တရားသဖြင့်စီရင်ခြင်းအမှုကိုနားလည်အပ်သည်မဟုတ်လောသူစီရိုက်ကိုမုံ၍ဒူးစီရိုက်ကိုနှစ်သက်လျက်သူတပန်းအရေကို၎င်းအယိုး၌ကပ်သောအသားကို၎င်းဆွဲယူလျက်ငါလူတို့၏အသားကိုစားလျက်အရေကိုခွာလျက် အယိုးတို့ကိုချိုးလျက်ဟင်းအိုး၌ချက်သောသားတည်းအိုးကင်း၌ပြုတ်သောအမဲသားကိုပြုတ်တကဲ့သို့အယိုးသားကိုဆင်းလျက်နှင့်ပင်တင်တို့သည်ထာဝရဘုရားကိုအဟစ်ကြတော်လဲနားထောင်တော်မမူဒုစရိုက်ကိုပြုကြသည်နှင့်အညီထိုကာလ၌မျက်နာတော်ကို လွှဲတော်မူလိမ့်မည်ငါဤလူတို့ကိုမှားယွင်းစေလျက် ဝါစွာစားရသောအခါငြိမ်ဝှချင်းအကြောင်းရှိသည်ဟုကြွေးကြော်လျက် မလုတ်ကြွေးသောသူကိုကစစ်တိုက်ခြင်းကပြင်ဆင်လျက်ပရောဖက်ပြုသောသူတို့တင်တို့သည်ယူပါယုံကိုမမြင်နိုင်မီအကြောင်းညအချိန်ရောက်လိမ့်မည်အနာဂတ်ကို မဟောနိုင်မီအကြောင်းမှောင်မိုက်ဖြစ်လိမ့်မည်ပရောဖက်တို့၌နေဝင်လိမ့်မည်နေအချိန်၌ပင်မှောင်မိုက်ဖုံးလွှမ်းလိမ့်မည်ထိုအခါ ပရောဖက်တို့သည် ရှက်ကြောက်ကြလိမ့်မည် အနာဂတ်ကိုဟောသောသူတို့သည်စိတ်ပြက်ကြလိမ့်မည်။ဘုရားသခင်ထူတော်မူမူသောကြောင့်ထိုသူအပေါင်းတို့သည်မိမိတို့နှုတ်ကို ဖုံးထားကြလိမ့်မည်ဟုထာဝရဘုရားမိန့်တော်မူ၏။အငယ်ရှမှ၁၂ငါမူကားယာကုပ်အမျိုး လွန်ကျူးခြင်းဤဒေလအမျိုးပြမှားခြင်းကို သူတို့အားဖော်ပြနိုင်မည်အကြောင်း ထာဝရဘုရား၏ဝိညာဉ်တော်အားဖြင့်အရှိန်တကိုး၊ဉာဏ်သတ္တိ၊အစွမ်းသတ္တိနှင့်ပြည့်စုံ၏။ဖြောင့်မတ်စွာစီရင်ခြင်းကိုရွံရှာ၍ခပ်သိမ်းသောတရားကိုဖျက်လျက်၊လူအသက်ကိုသတ်ခြင်းအမှုဖြင့်ဇိအုန်မြို့ကို၎င်း၊အဓမ္မအမှုဖြင့်ယေရုရှလင်မြို့ကို၎င်းပြုစုသောယာကုပ်အမျိုးမင်း၊ဣသရေလအမျိုးသူကြီးတို့၊နားထောင်ကြပါလော့။မင်းတို့သည်လက်ဆောင်ကိုရခြင်းငှါသာတရားမှုကိုစီရင်တတ်ကြ၏ ယဇ်ပုရောဟိတ်တို့သည်အခကိုရခြင်းငှါသာသင်ပေးတတ်ကြ၏။ပရောဖက်တို့သည်ငွေကိုရခြင်းငှါသာအနာဂတ်ကို ဟောတတ်ကြ၏။သို့သော်လည်း၊ထာဝရဘုရားကိုခိုလှုံလျက်၊ထာဝရဘုရားသည်ငါတို့တွင်ရှိတော်မူသည်မဟုတ်လော။ဘေးဥပဒ်မရောက်နိုင်ဟု ဆိုတတ်ကြသည်တကား။ထိုကြောင့်၊သင်တို့အတွက်ဇိအုန်တောင်သည်လယ်ကဲ့သို့ထွန်ခြင်းကိုခံရလိမ့်မည်။ယေရုရှလင်မြို့သည်လည်းမြေပုံများဖြစ်လိမ့်မည် ဗိမာန်တော်တောင်သည်လည်းတောတောင်ကဲ့သို့ဖြစ်လိမ့်မည်